မနေ့ကဒုက္ခခသိဂုံငိမ့်ဆိုတဲ့ခေါင်းစဉ်နဲ့ဟောတဲ့ပုဒ္ဒေတာဝိဘင်္ဂတုတ်ကိုပဲဆက်လက်ပြီးတော့ဟောဖို့ပါပဲမနေ့ကဖြစ်ဆဲမှာလက်ပြီးတော့မရှိနိုင်ရင်အပြင်းထွက်တဲ့စိတ်လို့ပြောပါတယ်ဖြစ်ဆဲမှာရှိနိုင်လို့ရှိရင်တော့အပြင်းမထွက်တော့ဘူးလောဘဒေါသအစရှိတဲ့ကိလေသာတွေနဲ့မရောတော့ဘူး ကြုတ်တွေ့ရတဲ့အာဝိရောနောက်ကိုတစ်ခေါက်ခေါက်မလိုက်တော့ဘူးစိတ်တွေတန်ရှင်းသွားပြီဆိုတဲ့အဓိပ္ပာယ်ရပါတယ်အဲဒီလိုစိတ်တွေတန်ရှင်းအောင်စူးစူးဆိုက်ဆိုက်ဖြစ်စေလေးတွေလိုက်ပြီးတော့မှတ်ရပါတယ်အဲဒီစူးစူးဆိုက်ဆိုက်ရှုဆိုတဲ့အဲရှုရမယ်ဆိုတဲ့သကတူထဲမှာစူးစူးဆိုက်ဆိုက်ရှုဆိုတဲ့ဟာစံသဘောကိုပြောပါတယ်ဒီအဲဒီစံလေးတွေအကြောင်းထည့်ပြီးတော့ ရှင်းပါမယ်။ဘာဖြစ်လို့ဈာနာလို့ခေါ်တယ်လို့ဆိုတော့ဈာယတိအရမဏဥပနိဋ္ဌာယတိတိဈာနာနဲ့အာယုံကိုရှုခွေးရှုခွက်ကိုကပ်ပြီးတော့ရှုတတ်လို့ဈာန်လို့ခေါ်တယ်တဲ့။အဲဒါဈာနာရဲ့သဘာဝပဲ။သူစိတ်တမှုကပ်ပြီးတော့ရှုတယ်ဟာဈာမဲဆိုတာကိုယ်ယောဂီမှတ်ထားဖို့ပါပဲ။ဥပမာပြောလို့ရှိရင်ရှုရတဲ့မှာကျွန်ထက်တဲ့အရာဝတ္ထုပေါ့လေ။ ကိုစိုက်လို့တဲ့စီတေတေချာချာစိုက်ချပဲလို့ရှိရင်စူးပြီးတော့ဝင်သွားတာဟာပဲအဲ့ဒီဇန်သဘောပဲဒီနေ့အပြင်လည်းပဲသာဝတ်တော့ဖဲထဲမှာပါလာတဲ့အတုံးလေးပေါ့လေအာလူတုံးလေးလိုဟာမျိုးပေါ့အဲ့ဒီမှာခရင်နဲ့စိုက်လိုက်တဲ့အခါမှာဝင်သွားတယ်လို့ပေါ့ရောက်သွားတယ်လို့ပေါ့ဒီမှာအဲ့ဒါမျိုးဇန်သဘောပါပဲအဲ့ဒါကူဇာနာဆိုတာ ဘယ်လိုသဘောရှိတယ်ဆိုတာနားလည်သွားပါပြီဘယ်နဲ့အမျိုးအစားဘယ်လောက်ရှိတယ်ဆိုတာနားလည်ဖို့လိုပါသေးတယ်ဈာနာက1အာရမဏုပနိဋ္ဌာနတစ်မျိုး2လက္ခဏုပနိဋ္ဌာနတစ်မျိုး2မျိုးရှိပါတယ်အဲ့ဒီ2မျိုးတည်းကအာရမဏုပနိဋ္ဌာနဆိုတာပထဝီကတိုင်းအစရှိတဲ့သမထအာယုန်တွေကိုစူးစူးဆိုင်ဆိုင်ရှုတဲ့ဥပစာရဇာန်နဲ့အတူ တမဘရှိပါကိုအာရုံသွားနိစ္စလို့ပြောပါတယ်။တနည်းအားဖြင့်လည်းပဲလွယ်လွယ်မှတ်ဖို့ရာအာနုဘုဒ္ဓနိစ္စကိုတမထဆံလို့ခေါ်ပါတယ်။စိတ်တည်ငြိမ်အောင်ပြုလုပ်တဲ့ဆံပေါ်လေးပါ။အာယုတစ်ခုထဲမှာစိုက်ပြီးတော့စူးစိုက်စိုက်ကြာနေအောင်လို့ရှိရဆံတာတမထဆံလို့လည်းခေါ်ပါတယ်။လက္ခဏုပါနိဋ္ဌာနဆိုတာက လက္ခဏာဥပနိစ္စနာလက္ခဏာကယုံနာတရားတို့ရဲ့လက္ခဏာ၃ပါးနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာပေါ့ပြီးတော့နိဗ္ဗာန်ရဲ့တထလက္ခဏာပေါ့ငြိမ်းချမ်းတဲ့မှန်ကန်တဲ့လက္ခဏာဒါလက္ခဏာအရာယူပါတယ်အဲဒါယုံနာတရားတို့ရဲ့လက္ခဏာ၃ပါးနဲ့နိဗ္ဗာန်ရဲ့ငြိမ်းအေးမှန်ကန်မှုကိုစူးစူးဆိုင်ဆိုင်ရှုတဲ့ဝိပဿနာ မက်ဖို့တရားများကိုလက္ခဏဝနိစ္စလို့ခေါ်ပါတယ်။ဒါတော့လက္ခဏဝနိစ္စသုံးရိုးတွေကအခုလောလောဆယ်အရေးကြီးတဲ့ဟာကိုခွဲထုတ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်လို့ပဲဆိုကြပါစို့ဝိပဿနာဉာဏ်တစ်မျိုးဆိုတာကိုအင်းဉာဏ်ဆိုကြပါစို့ဒါတော့သမထဉာဏ်နဲ့ဝိပဿနာဉာဏ်အဲ့ဒီနှစ်မျိုးပဲစိတ်ထဲမှာဆွဲထားဖို့ အဲ့ဒီဇန်တစ်မျိုးရဲ့ခြားနာချက်ကတော့ထူးခြားပုံကတော့သမထဉာဏ်ကစိတ်တည်ငြိမ်ုံမျှပဲအာယုစုရဲမှာကာပြီးတော့တည်ငြိမ်ုံမျှရှိတဲ့ဟာကိုသမထဉာဏ်လို့ခေါ်ပါတယ်ယုံနာတဘာဝလက္ခဏာတမညာလက္ခဏာတွေကိုစူးစိုက်စိုက်ရှိတဲ့ဉာဏ်ကိုတော့ဝိပဿနာဉာဏ်လို့ခေါ်ပါတယ်တနည်းအားဖြင့်လည်းပဲသမာဓိဖြစ်အောင်အားထုတ်တာကသမထဉာဏ်သမထာနည်းခေါ်ပြီးတော့ ဉာဏ်ဖြစ်အောင်အထုတ်တာကဥပဒနာဆိုဥပဒနာနည်းပါပဲဒီနည်းအချင်းလည်းပဲပညာအာယုတစ်ခုထဲမှာစိတ်ကလေးတစ်ဆက်တည်းငြိမ်အောင်အထုတ်နေတာသမထဇံလို့ခေါ်ပြီးတော့တကယ်အရှိယုံနာပရမအာယုန်တွေကိုစူးစူးဆိုင်ဆိုင်ရှိတာဥပဒနာဆံပါပဲအခုတတိပဋ္ဌာန်နည်းရအာထုတ်တာဟာအခုအာထုတ်နေတာဟာယုံနာသင်္ခါရတရားတို့ရဲ့ သဘာဝလက္ခဏာသင်္ကန်းလက္ခဏာတွေသိအောင်အားထုတ်နေတာပါ။ပြီးတော့ဒီတရားတွေဟာတမျိုးတည်းလည်းမဟုတ်ဘူးအမျိုးမျိုးကိုယ်ထဲမှာပေါ်နေတာလည်းဖြစ်တယ်။ပြီးတော့တကယ်မျက်မှောက်တွေ့အနေအားဖြင့်ပရမတ္ထအရှင်လည်းပဲထင်ရှားနေတဲ့တရားတွေလည်းဖြစ်တယ်။ပြီးတော့ဒီလိုအနေအားဖြင့်ရှိတာဖြစ်တော့ဝိပဿနာစာရှိနေတဲ့ပုဂ္ဂိုလ်တွေရှိခြင်းလို့ဆိုရပါပါပဲ။ခုပုံစံတစ်ခုကိုထုတ်ပြီးတော့လက်တွေ့ပြောရမယ်ဆိုလို့ရှိရင်ဆိုကြပါစို့ ဝမ်းပိုက်စိတ်ဆိုင်ထားတယ်။ယူသွင်းလိုက်တဲ့အခါကျတော့ဖောက်မှုခေါ်တဲ့တောင်လေးလှုပ်ရှားယူသွားတဲ့သဘောလေးဖြစ်ပေါ်လာတယ်။ဒါဟာဝါရောအဓိကရုပ်ပဲ။ရှုဖို့နဲ့စပြီးတော့ဖြစ်ပေါ်လာတာမဟုတ်လို့သူ့ကိုသင်္ခါရလို့ခေါ်တယ်။အကြောင်းပေါင်းစုံညီညွတ်ပြီးတော့ဖြစ်ပေါ်လာတဲ့တရားလေး။သဘောအနေအားဖြင့်လည်းပဲတောင်းတာတင်းတာလှုပ်တာရေရှားတာပေါ့လေ။မျက်မှောက်တွေနေရာပြင်ရှင်းရှားနေတယ် အဲ့ဒါလေးကိုစုဆိုင်ပြီးတော့ကတ်ရှုတာအဲ့ဒါဥပဒနာစာမယ်အာနာပါနာအထုတဲ့ပုဂ္ဂိုလ်များလည်းပဲနှာသီးဝါမှာစိတ်ကလေးစိုက်ထားတာဟိုကလေကဝင်လိုက်ထွက်လိုက်နေရှိနေပါလားနှာသီးဝါကိုတိုးတိုးပြီးတော့သွားနေတာအဲ့ဒီနှာသီးဝါတိုးတိုးပြီးတော့သွားနေတဲ့လေသဘောတရားလေးတွေတေချာသိရအောင်လို့စုဆိုင်ပြီးတော့ရှုနေတာအဲ့ဒီတိုးတိုးနေတဲ့နေတွေဟာ ကြည်ကျင်တဲ့စိတ်ထိုက်ရှင်တဲ့စိတ်ကြောင့်ဖြစ်ပေါ်တဲ့သင်္ခါရယုတ်တရားတွေပဲအဲ့ဒီယုတ်တရားတွေရဲ့တိုးတဲ့သွန်းတဲ့ထိပါတဲ့သဘောလေးတွေတရားတရားကိုစုစားပြီးတော့ရှိနေတာအဲ့ဒါဥပဒနာဆံပဲတို့တူပဲမြင်ကြိုက်ကြားကြိုက်နားကြိုက်စားကြိုက်ကြည့်ကြိုက်ကြည့်ကြိုက်အစရှိတဲ့သဘောကြောင့်ကဖြစ်ပြနေတဲ့ခန္ဓာတိုက်တအကွင့်တယုံနာသင်္ခါရတရားတွေရဲ့သဘာဝလက္ခဏာနဲ့ သမညလက္ခဏာလေးတွေသိရအောင်လို့စူးစူးဆိုင်ဆိုင်လိုက်ပြီးတော့ရှိနေတာလည်းပဲဒါဥပဒနာဆံပါပဲလူရင်းကတော့ကိုယ်တည်းကသင်္ချာပေါ်သမျှပေါ်သမျှလေးတွေပေါ်ကျဲလိုက်ပြီးတော့ရှိရှိရှိရှိနေတာဒါဥပဒနာဆံပါပဲအဲ့ဒီဉာဏဟာဒုက္ခနီးရဆိုလို့ရှိရင်တော့ဆံ၄ပါးရှိပါတယ်ပထမဉာဏမှာဉာဏ်ဉင်က ဆိုင်ငံ၅ပါးရှိပါတယ်အဲ့ဒီဆိုင်ငံ၅ပါးသိဖို့လိုပါတယ်အဲ့ဒီ၅ပါးကတော့တစ်ဥတက်ကရွယ်စုခြင်းချိန်ရွယ်ပေးခြင်းပေါ့အောင်နဲ့မဆိုင်နဲ့တဲ့အောင်လို့ချိန်ရွယ်ပေးခြင်းတနည်းအားဖြင့်လည်းပါအာယုံအတိတ်ကလေးတွေထင်ရှားအောင်ဆိုပြီးတော့စိတ်ညွန့်ညွတ်ပေးခြင်းဒါဥဒက်ကဉာဏ်ကခေါ်ပါတယ်။ရှုတည်တဲ့စိတ်ကလေးရှုခွင့်ရှုခွင့်ပေါ်မှာရောက်သွားအောင်လို့တင်းတင်းပို့တဲ့ သဘောလေးပေါ့လေမှာအဲ့ဒါဝိတေချာနာပါပဲ။ तू ကရွယ်တဲ့သဘောချိန်တဲ့သဘောလေးပါနေတယ်ပြီးတော့စူးစိုက်တဲ့သဘောလေးလည်းပါနေတာမဟုတ်လို့သူ့ကိုဝိတက်ကဇာနေငါလို့ခေါ်ပါတယ်။ဝိจารဆိုတာကတော့သုံးတတ်တယ်ခေါ်တယ်။သုံးလိုက်သုံးတတ်တယ်ဆိုတာပွတ်တိုက်တာပါပဲ။ဝိတက်ကရှိပြီးတဲ့စိတ်ကျုပ်ဘက်ပေါ်မှာရောက်အောင်ရွယ်စုပြီးတော့ရွယ်ချိန်ပြီးတော့တင်ပို့ပေးလိုက်တော့ရှိသေးတဲ့စိတ်ကလေးဟာ ဟုတ်လားအာယုံနဲ့ပုတ်တိုက်တကယ်လို့ဖြစ်သွားတာအနုမကျနာဆိုတာပေါ့လေအဲ့ဒီပုတ်တိုက်တာကိုပဲသမသနာသုံးတတ်တယ်ခေါ်ဝိจารသုံးတတ်တယ်ခေါ်တာပါပဲဆင်ញင်တယ်ခေါ်တာပါပဲအဲ့ဒီဝိจารဟာလည်းပဲဆင်သုံးတတ်ပြီးတော့စုစိုက်တတ်တာမဟုတ်လို့သူ့ကိုဇာနေငါဇာနေငါတစ်ခုအနေနဲ့သူကပါနေပါတယ်လက်တွေ့အနေနဲ့ပြောရလို့ရှိရင်ခုဝမ်းမိုက်စိုက်ပြီးတော့ရှိနေတဲ့အခါ ဖောက်တက်လာတာနဲ့ဒီရရှိမှတ်တဲ့စိတ်နဲ့ချိန်သားကဖြစ်အောင်လို့ချိန်ရွယ်ပေးတဲ့သဘောလေးရွယ်စုတဲ့သဘောလေးပါသွားပြီရွယ်စုပြီးတော့မှတ်လိုက်တော့အဲဒီဖောက်မှုနဲ့ဒီကအရှိတိတဲ့စိတ်ကလေးနဲ့ဖွတ်တိုက်တကယ်လို့ဖြစ်သွားတာဝိဇာရသဘောလေးလေးပါသွားတယ်ခမအဲ့ဒါပဲဒီမှာဇာယင်ကတစ်ခုပါသွားတယ်ဒီမှာပိန်နဲ့ခိုက်တာမှလည်းပဲနီးအခြားခြားကိုယ်ရဲ့ပေါ်သမျှအာယုန်ကိုပေါ်တိုင်းပေါ်တိုင်းပေါ်နေပြီးတော့စိအားစိုက်ချိန်သားခဲ့ပြီးတော့ဆွဆွမြဲမြဲ အဲခြေလက်ကြိုက်ပြီးတော့ပေါ့လေထိအောင်မိအောင်တမဆူးဆက်ပြီးတော့ရှုနေတာအဲတော့ဝိတ္တဝိသရာတွေအမြဲတည်းပါနေပါတယ်အဲ့ဒါလိုရှုပါများတော့အဲခြေလက်ကြိုက်ပြီးတော့အထီးတိမိမိရှုပါများတော့ကမိသနာအစရှိတဲ့និဂရဏတရားတွေဝိမလာတော့ဘူးစိတ်ကိုလည်းအနှောက်အယှက်မပေးတော့ဘူးစိတ်ကိုလည်းညင်ထည့်အောင်မလုပ်တော့ဘူးစိတ်တွေဟာထူးခြားခြားကြီးကြီးလာတယ် ဇပရဏိဝရဏတွေလည်းဝင်မလာဘူးပြီးတော့ဒီမှာကပြီးတဲ့သဘောပေါ့လေဥဒိခိနမိတ်တာလည်းပဲဝင်မလာတော့ဘူးကြံ့လွင်တာလည်းမရှိပူပန်တာလည်းမရှိတကယ်ကိုယုံကြည်ခြင်းနဲ့လည်းပဲအားထုတ်နေတယ်ဆိုတော့ဥဒိစ္စကုကုစ္စဝိจิကိစ္စအစရှိတဲ့ဒီဝရဏတရားတွေဒီမှာကင်းနေတာတစ်ချက်မှတစ်ချက်ကင်းတစ်ချက်မှတစ်ချက်ကင်းနေတာပဲဒီမှာအဲ့ဒါစိတ်ကလေးဟာတန့်ရှင်းတယ်ကြည်လင်းနေတာပေါ့ အဲဒီလိုရှိမှတ်တဲ့စိတ်ဖြစ်တိုင်းဖြစ်တိုင်းမှာချိန်သားကိုက်ဝိတက်လည်းပဲပါဝိတက်ဇာနေလည်းပါနေအာယုံနဲ့ရှိမှတ်တဲ့စိတ်နဲ့ထိမိတဲ့ဝိသရာလည်းပဲပါနေပြီဆိုလို့ရှိရင်အဲဒါဝိကလို့ခေါ်ပါတယ်နိဗ္ဗာန်တရားတွေမှာကျင်းဝေးအဲစိတ်နေခြင်းဆိုတာပေါ့ဖြစ်လာတယ်အဲဒီလိုဝိကဖြစ်လာတော့စိတ်ကလေးတွေမှာ နှစ်သိအားရတဲ့ပီတိလေးတွေဖြစ်လာတယ်။စိတ်သိမွေးရင်ထတယ်ဘောဒီကဖြစ်လာတယ်ကွာ။ခါတခါလည်းမကြာခဏဘောဒီဆက်စီးဖြစ်တယ်လို့ဘောဒီဖြစ်ဖြစ်လာတယ်။တခါတခါမှလည်းပဲအပေါ်ကနေတကူနဲ့ခြုံချလိုက်တယ်လို့အောက်ကနေပြီးတော့ဆိုင်လိုက်တက်လာတယ်လို့ဘောဒီပီတိအသေးစားလေးတွေအားနဲ့ပီတိလေးတွေဖြစ်လာတယ်။အဲ့ဒါပီတိအစံကိုခေါ်ပါတယ်။စိတ်သိအားရတဲ့ပီတိစံလေးဖြစ်လာလို့ရှိရင် စုခခေါ်တဲ့ဇာတိတစ်ခုဖြစ်လာတဲ့အခါမြေလို့ထိုင်ကိုကောင်းလာတာပေါ့လေချမ်းသာလာတာအဲ့ဒီပိဋိနဲ့စုခကိုစုခဟာနိဝရဏကင်းလို့ဖြစ်ပေါ်လာတာမို့လို့သူတို့ကိုဝိကကြပိဋိစုခလို့ခေါ်ပါတယ်ဒီမှာနည်းနည်းဆက်ဆက်ပြီးတော့ပြောချင်ပါသေးတယ်။ဘာဖြစ်လို့ဝိကဖြစ်ရသလဲလို့ဆိုတော့ဝိတက်နဲ့ဝိသရာရှိနေတယ်။တနည်းအားဖြင့်လည်းအာယုန်နဲ့ မှတ်စိတ်နဲ့ပေါ့လေချိန်လာကြပြီးတော့ထိထိမိမိဖြစ်နေလို့ဒီဝရဏတရားကြီးကျင်းနေတဲ့ဥိကဖြစ်ရတာဒီဝရဏတရားကျင်းပါရတဲ့အခါကျတော့စိတ်ကြီးကြည်လင်ပြီးတော့လေနှစ်သိအားရတဲ့ပိဋိတွေဖြစ်လာတာဒါပဲ။ဒါနိဝရဏကျင့်တာကဥဒေဝိသရာကြောင့်နှစ်သိအားရတဲ့ပိဋိဖြစ်တာကနိဝရဏကျင့်လို့ဖြစ်လာတယ်ဆိုတာဒီမှာကြောင်းကျိုးလေးတွေဆက်ပြီးတော့ဆိုင်ငါလေးတွေပေါ်လာပါတယ်။နေလို့ထိုင်လို့ကောင်းလို့ရှိရင် စိတ်ကလည်းပဲမပြေးမပြန်တော့ရောက်ရမခတ်တော့ဘူးငြိမ့်လာတယ်ရှိရရှိရအဝင်လေးပေါ်မှာခေါင်းလာလေးမှာလိုက်ခေါင်းလာပေါ်မှာစိကလေးစိတ်ကလေးကတ်ကြပိန်လာလေးပိန်လာပေါ်မှာစိကလေးစိတ်ကလေးကတ်ကြတော့အခြားခြားပေါ်ရလေးတွေပေါ်မှာစိကလေးစိတ်ကလေးကတ်ကတ်ကြနေတဲ့စိတ်ရစီစီမှုဧကကရာခေါ်တဲ့သမာဓိလည်းဖြစ်လာတယ်သမာဓိဆံဖြစ်လာတယ်ပထမဇာဥပဒနာပထမဇာပြည့်ပြည့်စုံစုံဖြစ်ပြီလို့တော့ဒီလိုတော့မပြောလို့ပါဘူးဒါပေမဲ့လို့ ဝိပဿနာဥပဇ္ဇရฌန်အဆင့်လောက်တော့ရောက်လာပြီလို့ဆိုရမှာပါပဲယုံနာလောက်ပိုင်းခြားသိလာမယ်ကြောင်းကျိုးလောက်သိလာမယ်ဆိုလို့ရှိရင်တော့ဒါဥပဒနာပထမဆန်လောက်အဆင့်ရောက်လာပါပြီဒါလေးအဲဥပဇ္ဇရဆန်အဆင့်လောက်တော့ရောက်လာပါပြီဒီခိုက်တာမှာလည်းပဲယောဂီကอืมตายမှုလေးတွေဖြစ်တတ်တယ်အဲဒါလေးတွေမမှတ်မိလို့ရှိရင်အမှန်တိုင်းမသိတော့ตายမှုဖြစ်တတ်တယ် တာယာဘုံကတော့อืมအာယုန်မရှိနဲ့တဲ့နေပါလားဆိုပြီးတော့ဒီလိုလဲတာယာသွားတယ်အာယုန်မရှိနဲ့ထိထိမိဖြစ်နေပါလားဆိုပြီးတော့ဒီလိုလည်းပဲဆွဲလန်းတာယာတယ်အထူးအားဖြင့်နှစ်သိအားတဲ့တည်တည်နဲ့နေရထိုင်ရတာကောင်းတဲ့ချမ်းသာလေးတွေစိတ်ကြည်ငြိမ်မှုလေးတွေဖြစ်လာပြီဆိုလို့ရှိရင်တော့ယောဂီကဆွဲသွားပြီอืมတဲ့ဟုတ်ပါလားတဲ့နေရကြပါလားဆိုပြီးတော့ဆွဲသွားပြီတော့သို့တော့အဲ့ဒီဆွဲသွားတဲ့တဏှာကတော့ အပြင်ကာမဂုဏ်အာယုန်နေနဲ့ဆက်ပြီးတော့ဖြစ်တဲ့တဏှာမဟုတ်ဘူးတရားအားထုတ်လို့ဤဝရဏတရားတွေကျင်းပြီးတော့ဖြစ်ပေါ်လာတဲ့မိမိရဲ့သဏ္ဍာန်မှာဖြစ်ပေါ်လာတဲ့ခုနတရားကောင်းလေးတွေပေါ့လေအဲ့ဒါလေးတွေပေါ်မှာတရားရတာလေးတွေပေါ်မှာตายရတာပါပဲအဲ့ဒါအထက်ရတယ်လို့ခေါ်ပါတယ်ရှင်းကကြတော့ပါပြီအတွင်းရက်ပုံကြီးဆက်ပြီးတော့ပြောကြရအများကြီးဖြစ်ပါသေးတယ်အဲ့ဒါဒီနေ့ဒါတော့လည်းပဲ says that was